ယောမဩရစာခန်းကြီး15အငယ်1မှ9တို့ဖြစ်၍အာရှိသောငါတို့သည်ကိုအလိုတို့မလိုက်အာနေသောသူတို့၏အာနေခြင်းကိုတီးခံရကြမည်ထိုတို့ငါတို့ရှိသည်မြသည် ကိုနှင့်ဆက်ဆိုင်သောသူ၏အကျိုးကိုထောက်၍သူကိုတိဆောက်စေခြင်းငှာသူ၏အလိုတို့လိုက်ကြကုန်အံ့အကြောင်းမူကားခရစ်တော်သည်ကိုအလိုတို့မလိုက်ကျမ်းစာလာသည့်အတိုင်း ကဲ့ရဲ့ခြင်းကိုခံတော်မူ၏။ကိုယ်တော်ကိုကဲ့ရဲ့သောသူတို့၏စကားသည် အကျွန်ုပ်အပေါ်သို့ရောက်ပါ၏ဟုကျမ်းစာလာသတည်း။ငါတို့သည်ကျမ်းစာ၌ပါသောသည်းခံခြင်း၊သက်သာခြင်းအကြောင်းများကို အမှီပြု၍မြော်လင့်ရသော အခွင့်ရှိစေခြင်းငှါ၊ကျမ်းစာ၌အထက်က ရေးထားသမျှသည်ငါတို့ကို ဆုံးမဩဝါဒပေး၍ရေးထားသတည်း။သင်တို့သည်ငါတို့သခင်ယေရှုခရစ်၏ ခမည်းတော်ဒီဟုသောဘုရားသခင်ကိုတညီတညွတ်တီနှုတ်မွက်၍ချီးမွမ်းစေခြင်းဟာယေရှုခရစ်၏အလိုတော်အတိုင်းအချင်းချင်းစိတ်တညီတညွတ်တီရှိကြမည်အကြောင်းတီးခံခြင်းတက်တာခြင်း၏အရှင်ဘုရားသခင်သည်ကယ်မတနာတော်မူပါစေသော ခရစ်တော်သည်ဘုရားသခင်ဘုန်းတော်ကို ထင်ရှားစေလျက်တင်တို့ကို လက်ခံတော်မူသည့်ဤသူတင်တို့သည်တယောက်ကိုတယောက်လက်ခံကြလော့ အငယ်၈မှ73တဖန်ငါဆိုသည်ကားယေရှုခရစ်သည်ဘုရားသခင်၏တစ္ဆာတော်ကို ထောက်၍ဘူပင်များခံရသောဂတိတော်တို့ကို တီးစေခြင်းငှာရေပြားလီးခြင်းကိုခံသောသူတို့၏အမှုကို ဆောင်ရွက်တော်မူ၏တပားမျိုးသားတို့သည်လည်းဘုရားသခင်၏ဂုဏတော်ကိုအံ့ဩချီးမွမ်းကြလိမ့်မည်ထိုတို့နှင့်ညီကျမ်းစာလာသည်ကားထိုကြောင့်တပားမျိုးသားတို့တွင် ကျေးဇူးတော်ကိုကျွန်ုပ်ချီးမွမ်း၍နာမတော်ကို ထောမနာတည်ခြင်းဆိုပါမည်ဟု လာသည်တဖန်လာသည်ကတပန်းမျိုးသားတို့တင်တို့သည်ဖျားသခင်၏လူမျိုးနှင့်အတူဝမ်းမြောက်ခြင်းရှိကြလော့ဟုလာ၏တဖန်ကလူမျိုးအပေါင်းတို့သာဝရဖျားကိုချီးမွမ်းကြလော့လူအနွယ်အပေါင်းတို့အလွန်ချီးမွမ်းကြလော့ဟုလာ၏ တဖန်ဟေရှာယဆိုဒီကားယေရှဲ၏အမြင့်ပေါက်၍တပန်းမျိုးသားတို့ကိုအုပ်ဆိုးခြင်းဟာပေါ်ထွန်းသောသူဖြစ်လိမ့်မည်ထိုသူကို တပန်းမျိုးသားတို့သည်ကိုးစားကြလိမ့်မည်ဟုဆိုသည်တင်တို့သည်တန်ရှင်သောဝိညာဉ်တော်၏တကူအားဖြင့်မျှော်လင့်ခြင်းပါရမီနှင့်ကြွယ်ဝစေခြင်းဟာယုံကြည်သောစိတ်ရှိ၍ဝမ်းမြောက်တက်တာခြင်းအမျိုးမျိုးတို့နှင့်ပြည့်စုံမည်အကြောင်းမျှော်လင့်ခြင်း၏ရှင်ဘုရားသခင်သည် ကယ်မသနာတော်မူပါစေသောအငယ်၁၄မှ၁၉ဤကိုယ်တို့တင်တို့သည်ကောင်းသောပဂတိသဘောနှင့် ပြည့်စုံ၍အရာရာတို့ကိုတည်နာလေသည်ဖြင့်အချင်းချင်းဆုံးမခြင်းငှာတတ်နိုင်သည်ကိုငါသဘောကျလျက်ရှိ၏သို့တော်လည်းတန်ရှင်သောဝိညာဉ်တော်သည်တန်ရှင်းစေတော်မူသောနှစ်သက်ဖွယ်ရာ ပူဇော်တကားကြီးဟူသောတပါးအမျိုးတို့ကို ပူဇော်ခြင်းငှာငါသည်ဘုရားသခင်အင်္ဂုဏီတရားကို ဟောပြောသောအမှုကို ဆောင်ရွက်၍တပါးအမျိုးသားတို့တွင်ယေရှုခရစ်အမှုဆောင်ဖြစ်မိအကြောင်းဘုရားသခင်သည်ငါ၌အပ်ပေးတော်မူသော ခြေဆုတော်ကိုငါအမိပြု၍ညီကိုတို့တင်တို့ကိုတတိပေးလျက်တာ၍ရဲရင်စွာ ရေးလိုက်ပါ၏ ထိုကြောင့်ဖျားသခင်နှင့်ဆက်ဆိုင်သော အရာတို့၌ငါသည်ယေရှုခရစ်ကိုအမိပြု၍ဝါကြွားဝမ်းမြောက်ခြင်းအကြောင်းရှိ၏တပါးမျိုးသားတို့သည် စကားအဖျင်၎င်းအကျင့်အဖျင်၎င်းနားထောင်စေခြင်းငှာခရစ်တော်သည် နမိတ်လက္ခဏာအံပွေသောအမှုများ၌ပါသောတကူတန်ရှင်းသောဝိညာဉ်တော်၏တကူကိုပြ၍ငါအားဖြင့်ပြုတော်မူသမျှတို့ကိုသာငါပြောဝံ့၏ထိုကျေးဇူးတော်ကိုအမိပြုလျက် ငါသည်ယေရုရှလင်မြို့မှစ၍ဣလူရိပြည်တိုင်အောင်ပဝန်းကျင်အရတ်တို့၌ခရစ်တော်ဤဧဝံဂေလိတရားကို အကုန်စင်ဟောပြောခဲ့ပြီအငယ်20မှ24ထိုတို့အခြားသူတည်သော တိုက်မြင့်အပေါ်မှာငါထပ်၍မတီမဆောက်ခရစ်တော်ဤနာမကို မကြားဘူးသော အရ၌ဧဝံဂေလိတရားကို ဟောခြင်းငှာစေတနာစိတ်နှင့် ငါကြိုးစားအားထုတ်လေရှိ၏။ထိုတို့နှင့်ညီကျမ်းစာလာဒီကားထိုသူ၏အကြောင်းကိုအဘယ်သူမျှမပြဘူးတော်လဲသူတို့သည်မြင်ကြလိမ့်မည်မကြားဘူးသောသူတို့သည်နားလေကြလိမ့်မည်ဟုလာသည်ထိုကြောင့်တင်တို့ရှိရာသို့ငါလာရသောအခွင့်မရှိ အစည်းတားများလှပြီယခုမူကားဤအရက်တို့၌အခွင့်မရသည်ဖြစ်၍တင်တို့ရှိရာသို့တွားခြင်းဟာ တာရှည်စွာကာလပတ်လုံးအလိုရှိသောကြောင့်စပါနိပြည်သို့ငါသွားသောအခါလမ်းခီး၌တင်တို့ကိုတွေ့မြင်၍တင်တို့နှင့်အတူပေါင်းဖော်လျက်အတန်ရာအလိုပြည့်စုံပြီးမှ ထိုပြည်သို့တင်တို့ပို့ဆောင်ခြင်းကျေးဇူးကိုခံမည်ဟုမျှော်လင့်၏အငယ်25မှ29ယခုအခါတန်ရှင်းသူတို့ကိုလှုပ်ကြွေး၍ယေရုရှလင်မြို့သို့ငါသွားရမည် အကြောင်းမူကားမာကေဒေါနိပြည်သားတို့နှင့်အခါယပြည်သားတို့သည်ယေရုရှလင်မြို့၌ဆင်းရဲသောတန်ရှင်းသူတို့အားဥစ္စာကိုဝေမျှ၍စေတနာစိတ်နှင့်လှူကြပြီစေတနာစိတ်ရှိသည်ဟုဆိုသောထိုသူတို့သည်ဂျေစုတင်တော်သူဖြစ်ကြ၏အကြောင်းမူကားတပါမျိုးသားတို့သည်ဓမ္မဥစ္စာကိုယူဒအမျိုးသားတို့နှင့်ဆက်ဆံ၍ခံရသည်မှန်လျင်လောကီဥစ္စာကိုလှူ၍ လုတ်ကျွေးအပ်၏ထိုကြောင့်ဤအမှုကိုငါဆောင်ရွက်၍ဤအလှလက်ဆောင်ကို လုံခြုံစေပြီလင်တင်တို့အနားမှရှောက်၍စပါဏိပြည်သို့သွားမည်တင်တို့ရှိရာသို့ငါရောက်သောအခါခရစ်တော်ဤဧဝံဂေလိတရား၌ပါသောကောင်းကြီးမင်္ဂလာ ပြည့်စုံခြင်းနှင့်ရောက်လာမည်ကိုငါသိ၏အငယ်30မှ32ငါသည်ဖျားသခင် အလိုတော်အတိုင်း ဝမ်းမြောက်သောစိတ်နှင့်တင်တို့ရှိရာသို့ရောက်၍တင်တို့နှင့်အတူတက်တာခြင်းကိုခံစားလိုသောငါယူဒပြူ၌ညင်းဆန်သောသူတို့လက်မှငါလွတ်မိအကြောင်းယေရုရှလင်မြို့အားငါလှုပ်ကြွေးခြင်းအမှုကိုတန်ရှင်းသူတို့သည်နှစ်သက်မိအကြောင်းဤကိုယ်တို့တင်တို့သည်ငါနှင့်အတူကြိုးစားအားထုတ်၍ငါအဖို့အလိုငါဘုရားသခင်ကိုဆုတောင်းပနာပြုကြလော့ဟုငါတို့သခင်ယေရှုခရစ်နှင့် ဝိညာဉ်တော်၏မေတ္တာကရုဏာကိုအကြောင်းပြု၍တင်တို့ကိုငါတိုက်တွန်းနှိုးဆော်ပါ၏ငြိမ်သက်ခြင်း၏အရှင်ဘုရားသခင်သည်တင်တို့ရှိသမျှနှင့်အတူတည်နေတော်မူပါစေသောအာမင်